ဘုန်းကြီးတို့ဒီနေ့က2021ခုနှစ်ဧပြီလ20ရက်နေ့20ရက်အင်္ဂါနေ့ညနေပိုင်းသဘောတရားရေးအပိုင်းပေါ့ဗျာတက္ကပညာတုတ်ဝိနာနုပတနာဆိုပြီးတော့ဘုန်းကြီးတို့မနေ့ကတော့ဒုက္ခဝိနာဒီနေ့ဒုက္ခဝိနာဥပက္ခဝိနာဒီလိုခွဲတာဒါပေမဲ့သူကဒီဝိနာရှုမှတ်တဲ့နေ့ကဒီသုံးမျိုးလုံးကိုတူတူတွဲပြောတာဘုန်းကြီးတို့ကတော့ ဟိုဒီထဲမှာဘယ်ရက်ပါဟောမယ်ဆိုတာလေးသိအောင်တော့ခွဲထားတာပါအဲဒါကြတော့ဒုက္ခဝိနာဖြစ်ဖြစ်ဒုက္ခဝိနာဥပ္ပခဝိနာဖြစ်ဖြစ်ဒီထဲမှာတော့သောမနတဒေါမနတဥပ္ပခဝိနာပေါ့လေဒီသုံးမျိုးလုံးပေါင်းပြီးရှုနည်းပဲပြောသွားတယ်တုတ်တန်ကြီးကရှည်တော့အဲဒီသုံးမျိုးလုံးပဲပေါင်းပြောရမှာမလဲတုတ်တန်ကိုဘယ်မှဘုန်းကြီးတို့ဒီရှုခွင်းရှုခွက်နဲ့ပတ်သက်တဲ့တရားတွေပဲဒီကထားပြောပါမယ်တချို့အရာတွေကတော့ မလိုအပ်တာတွေထားခဲ့မယ်နော်။နေ့ကဘုန်းကြီးတို့ဗာဒီအောင်ပြောခဲ့ပြီလေဆိုတော့တရားမင်းကဖရာသည်လာပြီးတော့လျှောက်တဲ့အကြောင်းပေါ့နော်။ဘာဖြစ်လို့လဲဆိုသူကတေဂာနီးပြီကို။တေဂာနီးတော့နမိတ်တွေထင်တော့တရားမှာကြောက်တယ်ပေါ့ဗျာ။ကြောက်တဲ့အခါကျတော့ဖရာတရားအာကိုရာအနေနဲ့ဖရာသည်ပြေးလာတာပဲ။အရင်ရင်ကသူဖရာသည်လာတဲ့ချိန်မှာ ဖះကသူ့ကိုတရားမဟောတဲ့အတွက်ဒီတခါလဲအဲ့လိုမဟောပဲဖြစ်နေမှာအရင်တခါလာတဲ့အချိန်ကဖလားသမပဝင်စားနေတာသူ့အိန္ဒြေမရင်ကျက်သေးတာလဲပါတာပေါ့နော်အဲ့ဒါကြောင့်ဘုရားမဟောဒီတခါကြလဲအဲ့ဒီလိုဖြစ်မှာစိုးတယ်စိုးတော့သူကဘာလို့ ਆ လဲဆိုတော့သေချောပေါက်တရားနာခွင့်ကြုံအောင်နတ်ပြည်နတ်ထပေါ့ဗျာသူ့ချုပ်တဲ့နတ်ပြည်နတ်ထကနတ်တွေကုန်းခေါ်တယ် ပစ္စစီကနတ္တဆောင်းသမားပေါ့နော်ဂီတသမားကိုဖြောပြခိုင်းတာနတ်တွေကုံစုဝေးလာပြီဆိုမှအကုန်ခေါ်ချလာဒီရောက်တော့အဲ့တော့လေဖရာရှင်ကအိနာတာရာလိုင်ကူတဲ့တရင်သုံးနေတာတရားအထုတ်နေတယ်ပေါ့ဗျာအများနဲ့လည်းပြောရင်တော့ဖလတ်သမပါဝင်စားနေတော့ဒီတော့မဝင်ရဲဘူးမဝင်ရဲတော့တရားမရဘာလို့ခိုင်းလဲပစ္စတိကနတ်သားပဲခိုင်းတယ်။ဘာမင်းအရင်ဖះနဲ့ တွေ့ခွင့်ရအောင်ရင်လို့အဲမှာပိဿတိကနာတာကကူဘောကမလန့်မကန့်နဲ့စောင့်တီးဖြောပြတယ်ပိဿတိကနာတာနဲ့ဒီဖရာတို့ပြန်လန်ဆက်သွယ်စကားပြောပြီးပြောခွင့်ရပြီဆိုမှတရားများနဲ့ပိဿတိကနာတာငါနဲ့ဒီမှာနတ်တရားနေဖရာလာပြီးတော့ဖူးမြော်ဖို့ကြောဖို့ဖူးမြော်ကြောတဲ့ဆွဲကြောင်လျှောက်ထားငါတို့လာဒီကိုလာခြင်းနဲ့ဆွဲကြောင်လျှောက်ထားပေါ့အဲ့ဒါနဲ့ ဣဇတိကနာတာလျှောက်ထားလျှောက်ထားတော့ဘုရားကမေတ္တာပို့မေတ္တာပို့ပြီးတော့နောက်သူတို့ဝင်လာကြတယ်ဝင်လာပြီးတော့မေးပါတယ်မေးတဲ့အကြောင်းအရာကခုနသေဘေးကြောက်တာတစ်ချောင်းသေဘေးကြောက်ပြီးတော့သူကပိုင်ဆိုင်မှုတွေတိတ်များတယ်နော်ဒါလည်းဘုန်းကြီးတို့လူတွေဘုန်းကြီးတွေတတိထားကြပဲဘုန်းကြီးတို့ရိတ်တာဘုန်းကြီးနော်အကြောင်းတွေအကြောင်းတွေအများကြီးရိတ်တာတွေရိတ်တာတွေအများကြီးဒါတွေဆွဲလိုက်ရင်လည်းမသက်တောင်ဒီလူလောကလည်းဒီတိုင်းပဲ ပစ္စည်းပစ္စည်းတွေသိချမ်းသာလာလေဒါတွေဆွန့်လို့ရခက်လေပဲအာနာတို့ပစ္စည်းတို့ယာတို့ဆိုကြောက်စရာကောင်းတယ်ရပြီဆွန့်လို့ပုတ်ခက်တယ်အဲဒီမှာတရားမင်းကြည်လိုက်နတ်ပြည်နှစ်ထပ်အုပ်ချုပ်ရတယ်ပြီးတော့ပစ္စည်းပစ္စည်းတွေသိပေါ်တယ်အသုံးဆောင်အာယုံတွေသိပ်ပေါ်တယ်အာယုံခံစားကြရတယ်ဒီတော့သူဒါတွေသေတော့မယ်ဆိုဒါတွေစွန့်လို့ရမယ် အဲတော့တေရမှာ ကြောက်တာတစ်မျိုးဒါတွေစွန့်လို့ရမှာကြောက်တာတစ်မျိုးပေါ့ဆိုရင်တော့နောက်နောက်နတ်တရားမင်းတယောက်ကသူ့နေရာယူသွားမှကြောက်တာတစ်မျိုးပေါ့သူကစုံနေတာသူဆိုရင်စရာတဲ့အဲ့ဒါကြောင့်ဖះသည်ပြေးလာပြေးလာပြီးရှောက်တာပါရှောက်တဲ့စကားလေးပြန်ပြောမယ်နော်မြတ်စွာဘုရားလူတွေဒီမှာတော့ဗြဟ္မာတွေမပေါ့ဘူးဗျာနတ်တွေပေါ့သူကသူခက်ခဲဖြစ်နေတော့ လူတွေနတ်တွေဟာတယောက်နဲ့တယောက်ဟုတ်လားရန်လိုမှုရန်လိုမှုကင်းအန္တရာယ်ကင်းကင်းနဲ့နေလို့ကြတယ်ရန်လိုမှုကင်းကင်းနဲ့နေလို့ကြတယ်ဘာသာပေါင်းစုံနဲ့ကိုယ်ဘာသာနဲ့ကိုယ်ဆူတောင်းပြီးတော့ရန်ကင်းအောင်အန္တရာယ်ကင်းအောင်ဆူတောင်းနေကြတယ်ဒါပေမဲ့လို့ဘေးမျိုးရအန္တရာယ်မျိုးမျိုးရန်မျိုးမျိုးတွေကတွေ့နေကြတယ်ဖေဟာတွေ့နေကြတယ်ဆိုရင်တော့ကပုဆွေးမှုတွေလည်းတွေ့နေရတယ်အဲ့ဒါတွေဟာ ဘယ်လိုတန်ရောစဉ်အနှောင်ဖွဲ့တွေရှိနေလို့ဖြစ်ပါတယ်လေဖေဟာဒါလျှောက်တယ်ပြီးတော့မြတ်စွာဘုရားကအိတ်တာမစ္စယတန်ရောစနာအိတ်တာမစ္စယတန်ရောစဉ်အနှောင်ဖွဲ့ကြောင်းကိုယ့်ရတာမနာလိုတာနော်ကိုပစ္စည်းတွေသူများရသွားမှာကိုမကြိုက်တာဘူးဗျာကိုတရားမင်းကြီးသူ့ပြဿနာအဲ့ဒါပဲသူ့ပိုင်ဆိုင်ဓာတ်တွေအများကြီးပဲဒါတွေကိုသူလက်လို့ဆုံရှုံးအောင်လက်လို့ဆုံရှုံးပြီးသူများရသွားမှာမကြိုက်တာ မကြိုက်တဲ့ကသူ့မှာစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်တာပဲဒါမေးတာပဲနော်အိတ်တာမစ္စရာကြောင့်အိတ်တာဆိုတာကိုယ်ရဲ့တာမနာလိုတဲ့သဘောပဲသူများကြည်ပွားတာချမ်းသာတာဒါသူမကြိုက်ဘူးဒါအိတ်တာကိုလိုမဖြစ်စေလိုတာပေါ့ဗျာဟွန်တိုတာပေါ့ဒါမစ္စရာခေါ်တယ်မနေ့ကဘုန်းကြီးတို့မစ္စရာ၅ပါးနဲ့ပတ်သက်ပြီးပြောခဲ့တယ်ဒါလေးလည်းပြောခြင်းတယ်ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးဟိုတချို့က လက်တွေ့မဆန်တာတွေရှိတာပေါ့ဗျာဒီဘုန်းကြီး Facebook ထဲမှာတွေ့လိုက်ပါတယ်ဒီတကတယောက်ကပြလို့တူတယောက်ကဟောထားတာမေစီယာဆိုတာဟိုတဲ့သူကသောတာပန်မပယ်ဘူးဘယ်သောတာပန်မှလည်းမရှိဘူးပါဠိတော်မှာတော့မရှိဘူးဒါပေမဲ့အထက်ကရာဒီကတွေမှာတေချာပေါက်ရှိတယ်အဲ့ဒါလေးနဲ့ပတ်သက်ဘုန်းကြီးတို့ဒီမှာနည်းနည်းလေးစဉ်းစားစရာအချက်လေးရှိလို့ပြောချင်တာပါ အကြောင်းအရာလေးတစ်ခုနဲ့ခြေခံပြောမယ်ဒါဓမ္မပဒမှာလည်းပါပါတယ်ဒီအကြောင်းအရာမနေ့ကမေစီယ၅ပါးရင်ပြောမယ်မေစီယ၅ပါးကဒီမေစီယ၅ပါးရှိနေဒီပုဂ္ဂိုလ်အပေကြောက်ကိုကြားတယ်သောရပန်တဏ္ဍမှာဒီမေစီယ၅ပါးရှိနေပဲဆိုရင်အပေကြားရမယ်သဘောမျိုးဖြစ်နေမေစီယမပယ်ဘူးဆိုရင်ဒီမေစီယ၅ပါးဖြစ်နေအပေကြားတယ်အပေရောက်တယ်ပယ်ဖို့ကိုယ်ကရောက်တယ်နံပါတ်1အာဝါဒမေစီယဘုန်းကြီးတွေဆိုကြောင်းနဲ့ ကိုကျောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးကိုဘုန်းကြီးကျောင်းလောက်ထားတယ်ဒီကျောင်းမှာသီလသွားရီပညာနဲ့ပြီးဆုံးတဲ့ပုဂ္ဂိုလ်တွေမလားစေခြင်းဘူးဒါမျိုးကိုယ်ရတာတဲ့ပုဂ္ဂိုလ်ကြောကြတဲ့ပုဂ္ဂိုလ်မလားစေခြင်းဘူးလက်မခံဘူးဒါမျိုးတွေအာဝါဒမစ္စည်းခေါ်တယ်လူစုတခိုးတော့ပဲရမှာလို့မြတ်ဓမ္မကြီးတို့အိမ်တွေမှာလည်းဒီတိုင်းပါပဲကောင်းကောင်းမွန်နေထိုင်တဲ့ပုဂ္ဂိုလ်မျိုးလာတာမကြိုက်တာမျိုးဒါဆိုရင်တော့အာဝါဒမစ္စည်းဖြစ်တယ် သူကဘယုတ်တော့ကနေတယ်လို့မလာတာတော့ဒါအာဝတမစ္စယလို့ပြောလို့မရဘူးကုလမစ္စယဒီပုဂ္ဂိုလ်ကိုယ်နဲ့ယဉ်နှီးနေတယ်တခြားပုဂ္ဂိုလ်ယဉ်နှီးသွားမှစိုးရင်ဘုန်းကြီးတွေနေနဲ့ပြောတက္ကရာကမှာဒီလူမကြီးကကိုယ်ကြည်ညိုနေသူများကြည်ညိုတာမကြိုက်ဘူးဆိုရင်ဒါကုလမစ္စယဖြစ်ပါတယ်လာဘမစ္စယကိုယ်ချမ်းသာတယ်လို့တခြားပုဂ္ဂိုလ်တွေမချမ်းသာစေချင်တာလူလောကအနေနဲ့ဘုန်းကြီးလောကအနေနဲ့ပြောလာဘမစ္စယကိုယ် လှူသလိုသူများကိုမလှူစေခြင်းကိုရသလိုသူများကိုမရစေခြင်းလာဘမရှိယဝဏမရှိယဂုံနဲ့ပတ်သက်နော်ကြော်ကြတယ်နာမည်ကြီးတယ်ဘွယ်ရူးဂုံလူတွေရတယ်ကိုကရကိုပဲရခြင်းနဲ့သူများမရစေခြင်းကိုပဲနာမည်ကြီးနေသူများနာမည်မကြီးစေခြင်းဒါဝဏမရှိယဓမ္မမရှိယဆိုတာစာပေနဲ့ပတ်သက်ပြီးတော့လောကီစာပေလောကုတ္တစာပေဒါနဲ့ပတ်သက်ပြီးတော့ ကိုလိုမတတ်စေချင်တာကိုလိုမသိစေချင်တာနော်လျှို့ဝှက်တယ်နော်တချို့ပုံကိုယ်တွေကဒါဓမ္မမရှိရအဲ့ဒီ၅ပါးနဲ့ပတ်သက်ပြီးတော့ဒါအကြောင်းအရာတွေတခုခြေခံပြောပါမယ်ဓမ္မပဒမှာပါပါတယ်ဗျလောတကတိတ်တာမထေအကြောင်းပါပဲနော်ဒီမထေအကြောင်းပြောခြင်းအတိတ်ဘဝတစ်ခုအတိတ်ဘဝတစ်ခုဆိုကတ္တဗမြတ်စွာဘုရားရှင်လက်ထက်ကဒီမထေက ဘုန်းကြီးဖြစ်ခဲ့တာပဲတောကြောင်ဘုန်းကြီးတောကြောင်တစ်ကြောင်မှာကြောင်ထိုင်တဲ့ဘုန်းကြီးပဲအဲတရွာလုံးကိုကိုွယ်တယ်ဒါပေမဲ့လို့ဒီမှာတော့ရွာထဲမှာချမ်းသာဆုံးတခါတယောက်ရှိတော့ပေါ့သူကနေကြောင်ဆောက်ရသော်ပြင်တော့ကြောင်ဆောက်တဲ့လူတွေတန်းတယ်ဆိုတာတော့ချို့စူပေါင်းဆောက်တာရှိတယ်တချို့ကြတယ်တူတဲ့တန်နေတော့တူတဲ့ဆောက်တော့အဲ့တော့ဒီတကားဒီရွာထဲမှာတော့ချမ်းသာတော့စသရာရာဒီကြောင်တဲ့ဘုန်းကြီးကိုဆောက်ရှောက်တဲ့သဘောပါပဲ ဒါကသမမြတ်စွာဘုရားရှင်လက်ထက်ကဖြစ်ခဲ့တာအဲ့ဒီအချိန်မှာပဲဘလို့ဖြစ်လာလဲဆိုယဟန္တာရှင်မြတ်များယဟန္တာရှင်မြတ်တပါးကယဟန္တာရှင်မြတ်တွေဆိုတော့ဒီလိုပဲလှည့်လည်ပြီးတော့တရားတွေပြတယ်တရားကြီးတရားတရားတစ်မျိုးပြီးတစ်မျိုးဟွာကြော့သွားတဲ့ချိန်ကာလမျိုးအဲ့ဒီလိုနဲ့သူတို့ခုနဘုန်းကြီးထိုင်တဲ့ရွာပေါ့လေ ရွာပဲရောက်ဆုံးခံခြင်းဆိုရောတဲ့တန်ဆုံးခံယန္တာရှင်မြတ်ယန္တာရှင်မြတ်ဆိုတော့ဘုရင်ကနာပြောပါတယ်ဒီဖရာကုံတော်ကိုပါတယ်မှာသူကတော်တင့်နေတော်ရိယာမေဟုတော်သွားခြင်းရှင်ဒီမညံဖုန်ညံရတာဒီပုဂ္ဂိုလ်ကသွားမှုလာမှုနေမှုထိုင်မှုကြီးညိုစရာကောင်းတယ်ဗျတင့်နေတယ်ဆိုကြီးညိုဖို့ရဆောင်းတာအများကြီးနော်ဘုဒ္ဓကြောင်းနေရှင်အတ္တစီကိုတွေးတော့ရှင်သာရိပုတ္တရာ ဒါကြီးညိုလို့နောက်ကလိုက်ပြီးတရားမေးတာပဲပိဿဝေငါဟုတဲ့ရှင်မဟာနံပိဿဝေငါဟုတဲ့တွေ့လို့စိတ်တတထေကြီးကဟာဒီပုဂ္ဂိုလ်အင်မတန်ကြီးညိုစရာကောင်းတာပဲဒီပုဂ္ဂိုလ်တန်တန်တရားရှိရမယ်ဒီလိုနဲ့လိုက်မေးနာတရားတကယ်လဲရခဲ့ကြအဲ့တော့ယန္တာရှင်မြတ်ဆိုတော့မြို့ရက်ဆုံးခံကြတော့အင်မတန်ကြီးညိုစရာကောင်းတော့ကြီးညိုစရာကောင်းတော့ခုနချမ်းသာတဲ့ကြောင်းဆောက်ထားတဲ့တကအိမ်ပင့်ဆုံးကတ်တယ် ဆုံးကပ်ပြီးတော့နေဆုံးဖုံးပေးပေါ့ဗျာတရားစကားတွေပါကြားနာပြီးတော့ရှင်ဗျာတခြားကြွစရာမရှိတော့တပည့်တို့တို့ရွာချောင်းရှိပါတယ်။ကျောင်းနိုင်ဆောင်တော့လည်းရှိပါတယ်။အဲ့ဒီကျောင်းမှာတရင်သုံးပါဗျာ။တပည့်တို့ညနေပိုင်းကျတော့တခါလာရောက်ပြီးတော့ဖူးမြော်ကြတော့ပါဦးမယ်။အဲ့လိုလျှောက်ထားလိုက်တယ်။ပြီးတော့ရဟနာရှင်များလည်းဆုံးဖုံးပေးတရားနာတရားဟောတရားဟောပြီးတော့ကျောင်းကြွပေါ့။ကျောင်းကြွတော့ကျောင်းဖုန်ကြီးကလည်း အဲ့ချိန်မှာကျောင်းဘုန်းကြီးဘာမှမဖြစ်သေးဘူးဒီကတော့ရှေးတုန်းကတော့တဘာကျောင်းလေးတွေစောက်ထားတဲ့တော်လေးရှိပါတယ်ကျောင်းဘုန်းကြီးကနေတင့်တော်တဲ့တဘာကျောင်းလေးတစ်ကျောင်းကိုပေးတယ်ရဟန္တာရှင်မြတ်ကလည်းအကြောင်းမှာတရင်သုံးတယ်ပေးရင်လည်းသူကဗာမေးလေဆိုရှင်ဖျားနေစွန်းကိုဖုံးပေးခဲ့ရပြီလားဟာဖုံးပေးခဲ့ပြီရှင်ဖျားအရှင်ဖျားရောအရှင်ဖျားတခါရေးရပဲဆုံးကတ်လိုက်ပါတယ်အဲ့လိုပြော ဒီလိုနဲ့ရဟန္တာရှင်မြတ်တို့မြည်တရားတော့နေ့ပဲဖြစ်ဖြစ်ညပဲဖြစ်ဖြစ်သူကတရားနဲ့နေတာပေါ့ဗျာဖလတမပညာသောဖြင့်ဇန်နေပါတွေရရင်တော့និရောဓတမပပဖွင့်စားရတယ်ဇန်တမပတွေရမှនិရောဓတမပကဝင်စားလို့ရတယ်ရိုးရိုးရဟန္တာဖြစ်ရုံနဲ့ဆိုရင်တော့ဖလတမပပဲဝင်စားလို့ရတယ်အဲတော့ဒီရဟန္တာရှင်မြတ်ကြီးကတော့ နှစ်ခုလုံးသူကဇံလဲရထားတယ်ဇံပင်ကြီးနဲ့လည်းရထားတော့နှစ်ခုလုံးဝင်စားတာဖြစ်ကောင်းဖြစ်မှာပါနေပိုင်းမှာဖလသမပသုံးဖို့နေရောသမပနဲ့ဝင်စားနေတယ်တနေကုန်ပေါ့လေသူကဒါနဲ့ချိန်ကုန်နေတယ်နေတန့်စင်တယ်လို့ခေါ်တယ်ညနေပိုင်းရောက်တော့ကျောင်းတကာရောက်လာကျောင်းတကာဘာတွေပါလာလဲဆိုတော့ကျောင်းထဲမှာဇေဒီတွေဗောဓိညောင်မင်းတွေရှိတော့စီပီတွေပန်းတွေယူလာ ယူလာပြီးတော့ရှင်မြတ်တွေသွားကြတော့ကျောင်းဘုန်းကြီးကိုရင်ကြတော့တာပေါ့ဗျာကျောင်းဘုန်းကြီးကြတော့စကားပြောပြီးတော့ဖယားကိုသွားပြီးဇေဒီတို့ဘောရိညောင်မင်းတို့ပန်းတို့စီပြီးတော့သွားပူဇော်ပူဇော်ပြီးတော့ကျောင်းဘုန်းကြီးကိုပင့်ရှင်ပြားနှက်ဖြန်ကတပည့်တော်တို့ရင်ဆွမ်းစားကြွပါပြီးတော့သူကျောင်းကတောကျောင်းဆိုတော့ယောဟန်နဲ့တော်တော်ဝေးပုံရတယ် များသောအားဖြင့်တော့ဘုန်းကြီးတို့တန်ဃာတွေကနည်းနည်းဝေးလို့ရှိရင်ဟုတ်လားခါစောစောသွားကြတယ်ပေါ့နော်။ဘာလို့လဲဆိုတော့အရင်တုန်းကဒီလိုလဲလမ်းပန်းနေရမကောင်းဘူး။ချို့တော့ကြောင်းနေဆိုတနားကြီးလောက်သွားတယ်။အဲ့လိုသွားဆုံးခံရတယ်ရှိတယ်။ပြီးတော့ကျောင်းဘုန်းကြီးကစောစောပိုင်းကဘာမှမဖြစ်သေးဘူးဗျာ။နောက်ပိုင်းကျတော့ဘလို့ဖြစ်လာလဲဆိုတော့တကားက ဟိုရဟန္တာရှင်မြတ်ပေါ်ကြည်ညိုတဲ့အမူအရာတွေတွေ့လာတယ်အဲ့မှာအိတ်တာမိစရာဖြစ်တာပဲနော်ပထမဘာမှမဖြစ်ဘူးဟိုကရဟန္တာရှင်မြတ်ပေါ်မှာကြည်ညိုတဲ့စိတ်တွေလေးစားစိတ်တွေမှမဗျာမဖြစ်ဟာဒီအာဂန္တုကိုတော့ရှင်ပြတော့ဒီလိုအိမ်ကိုဆွန်စားကြွပါအဲ့တော့သူ့မှာဘယ်လိုဖြစ်လာလဲအိတ်တာမိစရာတွေဝင်လာပြီအင်း ဒီပုဂ္ဂိုလ်ကငါ့အကြောင်းမှာအမြဲတမ်းနေငါ့ကိုဒီတကဘယ်တော့မှကြီးညိုမှာမဟုတ်တော့ဘူးကြီးညိုတွေပြတ်တော့မှာပဲပြီးတော့ဒီအာဂန္တုဘုန်းကြီးနေခွင့်မရအောင်ငါလောက်မှာပဲဣဒ္ဓမရှိရနော်အဲ့ဒါပဲဒီဣဒ္ဓမရှိရဒုက္ခပေးတာဟိုတစ်ဖက်ကတကာကဟိုဘုန်းကြီးကိုကြီးညိုမှန်းလဲသိရောအဲ့မှာဝင်လာတော့တာပဲဒါပါလဲဆိုတော့ကုလမရှိရခေါ်တယ်ဟောဒီတကဟိုဘုန်းကြီးကြီးညိုတော့ငါမကြီးညိုတော့ဘူး အဲ့ရတစ်ဆက်တည်းပါလားလာဘမရှိရပါထလာတော့တာသူ့ပဲလူတော့မှငါမလူတော့ဘူးနောက်ပြီးတော့ဟိုဘုန်းကြီးဒီเจ้าမှာနေဖို့နေမှလဲစိုးရိမ်လာအာဝတ္တမရှိရပဲအင်းဒီလိုတော့ဟိုတကားကြီးညိုနေဒီဘုန်းကြီးဆွဲထုတ်လို့တော့ပြန်မှာမဟုတ်ဘူးထွက်မှာမဟုတ်ဘူးဒီလိုတွေးလာတာတစ်ဖက်ဘုန်းကြီးဟာသီလသမာဓိပညာဂုံနေနဲ့ပြီးဆုံးတော့ပြီးဆုံးတော့ထင်ရှားတယ်ကြော်ကြတယ်ကြီးညိုတယ် ဒါကိုသူသိမခံနိုင်ဘူးဒါကိုနားမရှိရမယ်ကိုယ့်ရဲ့တာမနာလို့လဲဆိုတော့ဒါတွေပေါ့ဗျာအဲ့ဒီလိုနဲ့ဘယ်လိုဖြစ်လဲဆိုမနှစ်ပိုင်းရဟနာရှင်မြတ်တို့မြည်သည်စောစောထားတာပေါ့ဗျာတရားလည်းမှတ်တာပေါ့ဒါပေမဲ့လို့ဟိုဘုန်းကြီးရဲ့စိတ်တွေကသူကသိနေတဲ့စံပင်ကြီးရတဲ့ခါကျအဲ့ဒီညနေပိုင်းတကားပြန်သွားတကားအမူအရာတွေကပြတ်နေပြီကိုကြောင်ဘုန်းကြီးကတကားလည်းပြန်သွားတကားသူအိတ်တမစ္စည်းတွေပေါ်လာတော့ ဒီရဟန္တာရှင်မြတ်ကြီးကများသောရင်ဘုန်းကြီးတို့အာဂန္တုဘုန်းကြီးတွေကဒီနေ့လယ်ပိုင်းတရားထိုင်ကြတော့ညနေပိုင်းကျရင်လည်းကြောင်းဘုန်းကြီးတွေနဲ့သွားပြီးအာလာဘာတာလာဘာပြောကြပါတယ်။များသောအားဖြင့်တော့ဓမ္မအကြောင်းအရာတွေဘုန်းကြီးတို့ဒီမှာလည်းမထူပါဘူး။ကြောင်းမှာအာဂန္တုကြွလာရင်နေ့လယ်တော့ကိုယ်လှုပ်ရှားရှာလှုပ်ကြတော့ညပိုင်းကျရင်တော့ဘုန်းကြီးတို့လေ့ကျင့်လောက်ထားပါတယ်။ဘာလို့ ਆ လဲဆိုတော့ကိုယ်ကပရိယတ်ဒီနယ်ပယ်ဘက်ကလည်းဘုန်းကြီးလာခဲ့ပါတယ် ချို့ပြီးရသည့်အခက်ခဲတွေရှိတယ်အယူဆရေးရတယ်ပေါ့အဲ့ဒါမျိုးတွေနဲ့ပတ်သက်ဘုန်းကြီးမေးတဲ့ data ရှိပါတယ်နောက်ဒီဘုန်းကြီးတရားပြတဲ့ဘုန်းကြီးဆိုရင်တော့ဒီအလုတ်ပိုင်းဆရာနဲ့ပတ်သက်ပြီးမေးရဆွေးနွေးတယ်ပေါ့ဗျာအဲ့ဒါမျိုးတွေလှုပ်ဖြစ်ပါတယ်အဲတချို့ကြလည်းဘလို့မှဆွေးနွေးမရတာလည်းရှိတယ်တော်သူလိုလိုနာမည်ကြီးတော့ကြီးတာပဲဒါပေမဲ့တကယ်တကယ်ကြတော့ အဲ့ဒီအလုတ်ပိုင်းနဲ့အားနေတာပါတယ်ပရိယတ်ဒီပိုင်းနဲ့အားနေတာပါတယ်မေးကြည်ရနဲ့ဆွေးနွေးကြည်ရနဲ့သိတယ်ဗျအဲ့ဒီကိစ္စပြောစရာမလိုဘာပဲဒါပေမဲ့ဘုန်းကြီးတို့သူ့ကိုထင်မြင်မသိပါဘူးဒါကတော့ပြောကြည့်လိုက်တာပေါ့သူဘယ်လိုထွက်လာဘယ်လိုယူဆလဲဒါမျိုးတွေလောက်တဲ့လေထားရှိပါတယ်တန်ခါလောကအဲ့တော့ဒီရဟန္တာရှင်မြတ်ကြီးကညနေပိုင်းမှာပေါ့ဗျာတကားပြန်သွားတဲ့အချိန်မှာဘုန်းကြီးသွားတွေ့တယ်ဟောဘုန်းကြီးက စကားမပြောချင်တော့အိတ်တံပစ္စည်းတွေအကောင်းတယ်မပြောချင်တော့မတွေ့ချင်တော့ရဟန္တာရှင်မြတ်ရဲ့ချိန်နေချင်းမိတဲ့ကအင်းဒီတကားအင်းဒီဘုန်းကြီးပေါ့လေငါသူတကားနဲ့ပတ်သက်ပြီးတော့လာဘမစ္စည်းယကုလမစ္စည်းအဝါဒမစ္စည်းယဘာမှမဖြစ်ဘူးဘာမှမနေဘူးဆိုမသိရှာပါလားအဲ့ဒါနဲ့သူ့ကြောင့်သူပြန်လာပြီသူတရားနဲ့နေတာပဲမနေ့ပိုင်းဆွမ်းစားပေးတဲ့အခါကျခတ်စောစောသွားကြတော့ရော အဲကြောင့်ဘုန်းကြီးကဘာလုပ်လဲဆိုဟိုတရားကြည်ဘုန်းကြီးတို့လူလောကမှာပြောများတာတော့ထိုးစီတို့ထိုးမောင်းတို့ရှိတာကိုကြောင်းတိုက်ထဲမှာမနဲ့စောစောထားနှိုးတာတို့ဘုန်းကြီးတို့အကြံပါတော့ဘာပြောလဲဆိုတက်ကဲမိုးရှိတယ်လေတက်ကဲကြောင်းတက်ကဲမိုးတက်ကဲပင်မေကြီးအဲချောင်းလေးနဲ့တက်ကဲကြောင်းနဲ့ခေါင်းလောင်းထိုးတယ်ဆိုတကယ်ကြောင့်ဆိုမြက်မြက်ပင်လေးလိုဟာမျိုးလေးတော့တကယ်တမ်းကျတော့ तू က စာမှာတော့အဲ့လိုမပါဘူးသူကလက်သေးနဲ့ထိုးထိုးစီကိုဒီလိုလက်သေးလေးနဲ့ခောက်တာဟိုတရားကြည်အောင်လုပ်တာပေါ့ဗျာဟိုလိုနိုးအောင်နိုးတာမဟုတ်အဲ့လိုလည်းလုပ်တယ်တဲ့ပြီးတဲ့အခါကျအဲ့ဒီကျောင်းဘုန်းကြီးတရင်သုံးတဲ့နေရာသွားပြီးကျောင်းတကားကိုလည်းလက်သေးလေးနဲ့ဒီလိုတာတာလေးခောက်တယ်ခောက်ပြီးတော့ဟိုကရဟနာရှင်များကသိတယ်သူအမူအရာပြတ်နေမှန်းသိဇံပင်ရှင်လည်းရတော့ဘာမှမပြောပါဘူးသိခံမနေအဲသူတို့ဘာတွေပဲကြွားသွား အိမ်ရောက်တဲ့ခါကျတော့တကာပြီးတော့ဟာရှင်ဗျာအာကန်သူဘုန်းကြီးလည်းပါမလာပါလားဘယ်မှာလဲအဲတကာကြီးအာကန်သူဘုန်းကြီးမနေ့ကတကာကြီးကတ်တဲ့ဆုံးဖုံးပေးခရီးပင်ပန်းလာတော့ကျုပ်နီးမျိုးစုံနဲ့နှိုးတယ်ဗျာနှိုးကိုမနှိုးဘူးထိုးစီထိုးမောင်းထိုးလဲနှိုးပြီးတော့နှိုးခဲ့တယ်တကားခောက်ပြီးတော့နှိုးခဲ့တယ်အိမ်မောကြနေရတဲ့တူပါတယ်ပင်ပန်းပြီးတော့သူကတော့အဲ့လိုမျိုး ပြောတယ်ဒါပေမဲ့စိတ်ထဲမှာတော့အိတ်တာမစ္စည်းကဖုံးလွှမ်းနေဒါပေမဲ့တကားပြဿနာမရှိပါဘူးဆုံးကတ်တယ်ပြီးတဲ့အခါကျတော့အဲ့လိုဆိုလဲဗျာဟိုကပင်မလို့ချိန်တာဖြစ်ကဖြစ်ပါလိမ့်မယ်အဲ့ဒီရှင်မြတ်အတွက်ဆုံးနေထည့်ပေးလိုက်သေးတယ်အဲ့တော့ဟိုဘုန်းကြီးကပို့ပြီးတော့ဒုက္ခဖြစ်ရှာတော့အင်းဒီဆုံးနေတာ ဖုံးပေးပြီးနေဒီဘုန်းကြီးကျောင်းကကံထုတ်လို့တော့ထွက်မှာမဟုတ်ဘူးသူတို့ရွာနဲ့တောကျောင်းဝေးပုံရတယ်တောခုလမှာတောမီးတွေလောင်နေအဲ့ဒီထဲမှာသူကလှူလိုက်တဲ့အာဂန္ဓုဘုန်းကြီးတွေလှူလိုက်တဲ့ဆွန်းတွေကိုအဲ့ဒီမီးပုံထဲမှာတုံပြက်ထားခဲ့တာနော်အိတ်တာမေစီကကြောက်စရာကောင်းပါကဲသောတာပန်အဲ့လိုဖြစ်မလားဒါတော့ဘုန်းကြီးပြောချင်တာပါ သောတာပန်တကယ်ဖြစ်သွားအဲ့လိုမထားဘူးဗျာအိဒါမစီယာမရှိဘူးနောက်ပြောရင်အဲ့လိုအိဒါမစီယာဖြစ်နေဒီသောတာပန်ပယ်ကြတော့မှာခုဘုန်းကြီးဒီဘုန်းကြီးဟာတောကြောင့်ဘုန်းကြီးမှာဘုန်းကြီးခုနကနည်းနည်းပြောတာတော့အဲ့တောကြောင့်ဘုန်းကြီးသီလပြည့်စုံတယ်ဗျာတရားလည်းတကယ်အားထုတ်နေတာဝိပဿနာအားထုတ်နေတယ်ဆိုပြောပြောထားတယ်တရားလည်းအားထုတ်တယ်သီလလည်းပြည့်စုံတယ်ကြည်နော်အိဒါမစီယာဒုက္ခပေးလိုက်တာ သုံးတွေကိုမီးပုံကြီးထဲမှာပဲတောမီးလောင်တဲ့ထဲမှာတုံပြစ်ထားတယ်။ကြောင်းပြန်လာဟိုရဟန္တာရှင်မြတ်ကဆုံးခံချိန်ကြတော့သူကသူကောင်းကင်ဇန်နဲ့ပြန်ထွက်တာတခြားမြို့ရွာကြွသွားတယ်။ကြောင်းပြန်ရောက်လိုက်တခါကျကြည့်တော့ဘုံကြီးဟိုအကန်လူဘုံကြီးမရှိတော့အဲ့ဒီရောက်မှဒီခုနတိတ်တမတိလောတကတိတ်တကမထေလောတကတိတ်တမထေလို့ခေါ်တယ်အလောင်းပေါ့လေတော့ကြောင့်ဘုန်းကြီးကတောင်းကရတာ ဩငါတော့မှားသွားပြီဒီပုဂ္ဂိုလ်ကယဟန္တာရှင်မြတ်ဖြစ်ပုံရတယ်ငါစိတ်တိလို့ထွက်သွားအဲ့ဒီကနေဆိုင်သူဒုက္ခဖြစ်ရှာလူပြိတ္တာသဘောမျိုးသူစားလို့အဲ့လိုမရတော့ဒီတော့ကတွေဒေါမနတာတွေနှိမ့်ဆက်ပြီဒါအိတ်တမရှိအခြေခံဖြစ်တာနော်ခုတရားမင်းဖြစ်တဲ့ပြဿနာနဲ့အတူတူပဲဒါမျိုးတွေဖြစ်ကြသူသူပိုင်ဆိုင်ထားတာတွေကိုသူများပိုင်ဆိုင်မှာတားကြောက်တာနော် သူတရားမှလည်းကြောက်တယ်သူ့မှာအာနာယာရုအာနာလည်းနတ်ပြည်နှစ်ထပ်နော်လူပြည်လူလောကတော့မဟုတ်ဘူးနတ်ပြည်ဒါတွေလက်လွတ်မှသူကြောက်တယ်ဒါတွေကိုတခြားပုဂ္ဂိုလ်ကယူသွားမှဝန်းလာမှကြောက်တာအခုကြည့်ဘုန်းကြီးတကယ်တရားထုတ်နေတဲ့ဘုန်းကြီးသီလနဲ့ပြည့်စုံတဲ့ဘုန်းကြီးကိုရတမနာလို့ဖြစ်တယ်ခုနကမေရှိယ၅ပါးထဲမှာ ၄ပါးတော့သွားဖြစ်နေတာသွားတွေ့တယ်အဲ့ဒီမစ္စည်းက၄ပါးကြောင့်ဘာဖြစ်လဲဆိုတော့ဆမလူဘဝမှာတော့မလူပြိတ္တာမျိုးဖြစ်တယ်ဆိုတာမျိုးဘာလို့အဆောက်အအုံတွေကြတော့မစားကျင်တော့ဘူးလေခုနသူ့ရဲ့ဣဒ္ဓမစ္စည်းရတဲ့နှိမ့်ဆက်မှုကြောင့်သူ့အပြစ်တွေတိသွားတယ်တိတဲ့ကငရဲကြတာပဲနော်ကတ်တော်မြတ်စွာဘုရားရှင်လည်းတမငရဲကြငရဲကြပြန်တော့ရောက်တဲ့ဘဝတွေမှာအစာရည်သာငတ်ပြတ်ထားရှိတယ်ဘယ်ဘဝရောက်ရောက်ပြည့်စုံ မစားဟိုဘလူးဘွားတော့တစ်ချိန်ပဲဒီကိုညစ်ကြေးတွေနဲ့တစ်ခါပဲစားကြရနောက်ဆုံးတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာလူဖြစ်လာလူဖြစ်လာတော့သူရှိတဲ့နေရာအကုန်ဆင်းရဲတာပဲအဲ့ဒီရရွာရရွာလူတွေမဲချခွဲနောက်ဆုံးတော့သူတို့မိသားစုကြံတယ်အမိသားစုကလည်းနောက်ဆုံးသူ့အမိကပြစ်သွားသူရှိတဲ့ချင်သူတို့လည်းဝါအောင်မစားဘူးသူတယောက်တည်းမကအောင်နော် ဒီအကုသိုလ်ကံကြီးချက်ကဒီအိဒ္ဓမေဇယနှိမ့်ဆက်ချက်ကသူလည်းဒုက္ခရောက်တယ်သူမိဘတွေလည်းဒုက္ခရောက်တယ်နောက်ဆုံးအမေလောက်တဲ့ကိုယ်တိုင်ကမခံနိုင်တော့ဒီကလေးလေးအရွယ်ရောက်လာတဲ့ချိန်မှာခွက်တလုံးပေးပြီးတော့အတောင်ခံအမေလည်းလစ်တော့တာအစာငတ်တဲ့တာမခံနိုင်ဘူးဒီကလေးကနောက်ဆုံးတော့ကိုယ့်ဟာကိုယ်ပဲရက်တည်ရတယ်တရက်မှလည်းဝါအောင်မစားရဘူးခုနှစ်နှစ်လောက်အရွယ်ရောက်တဲ့ချိန်မှာတဲ့ ဘာသွားတွေ့လဲရှင်သာရိပုတ္တရာရှင်မြတ်နဲ့သွားတွေ့ရှင်သာရိပုတ္တရာရှင်မြတ်ရဲ့ဆုံးခံကြွားလာဒီကလေးကဘာလဲဆိုတော့ခုနှစ်နှစ်အရွယ်လောက်ရှိသွားပြီမောင်ဒိတ်တာပေါ့ခုနှစ်နှစ်အရွယ်လောက်ရှိတော့သမင်းကတည့်ရမှာကောင်းမစားဘူးအိန္ဒိယနေရှိရှိတော့အိန္ဒိယဒီသမင်းအိုးတွေရေဆေးရေဆေးပြီးတော့လမ်းကလည်းဒီလိုလမ်းကတ္တရာလမ်းမှာမဟုတ်တော့ဖုံထားတာတွေပါရှိရှိမို့အဲ့ဒီဒီ ရေစေးထမင်းဟင်းနေရေစေးတာရေနဲ့နန်းကိုပက်တာဖုံသိအောင်လည်းဖြစ်ချင်းဖြစ်မှာပေါ့ဘုန်းကြီးတို့တော်ရဒေတာလောက်တိုင်းအဲ့ဒီမှာရှိတဲ့ထမင်းလုံးလေးတွေကောက်စားနေကလေးရဖြစ်ပုံဒါကိုရှင်သာရိပုတ္တရာကိုရောမြတ်ကြီးကမြင်တယ်မြင်တဲ့အခါကျမေးတယ်အေးလူလေးလာစမ်းမအောင်မင်းနာမည်ဘယ်လိုခေါ်လဲမင်းမိဘတွေကဘယ်မှာဘယ်မလဲအဲ့ဒါသူအကြောင်းစုံပြပြောပြတယ် သူရှိတဲ့ချိန်ကသူဒီမွေးတဲ့ချိန်မိဘတွေလည်းစားရတော့ဝအောင်မစားတဲ့အတွက်သူပြစ်သွားတယ်ဆိုတဲ့အကြောင်းမိဘတွေလည်းမရှိတော့ဒါဆိုရင်တဲ့အရှင်မြတ်ကျက်တနာလို့လူလေးတွေမင်းသင်္ကန်းဝတ်ချင်လားတဲ့။အမြတ်အရှင်ဘုရားတပည့်တော်လို့ငါပြဆင်းရဲနေတဲ့ပုဂ္ဂိုလ်ဘယ်သူကဝတ်ပြန်ငါဝတ်ပြင်မယ်တဲ့မင်းဝတ်မယ်ဆိုရင်အဲ့ဒါရှင်သာရိပုတ္တရာကိုရောမြတ်ကျက်သင်္ကန်းဝတ်ပေးတယ် ဒီမှလည်းဝါအောင်မစားရဘူးနော်။နောက်ရဟန်းဖြစ်ရဟန်းခံပေး။ရဟန်းခံပေးလဲဆုံးခံဘယ်တော့မှမဟုတ်အောင်သူ့ရဲ့အကုသိုလ်ကံဘယ်လိုကြီးလဲဆိုတော့တင်းတင်းလောက်ပဲစားရတယ်။ဆုံးခံသွားပြီဆိုရင်စရုရိစာကျွေးတယ်။ဘုံဘလောကျွေးတဲ့နေရာမျိုးတွေအများကြီးသူ့ဆုံးခံလိုက်ရင်လောင်းတဲ့ပြတစုံလောက်လောင်းလာတဲ့ပြနဲ့သူ့သပိတ်ကျပြည့်တယ်လို့ပြင်ရတယ်။သူ့ကိုမလောင်းကြတော့ပြည့်တယ်တဲ့။တကယ်တမ်းကျသူ့မှာ တဇွန်းစာတော့ပဲဘယ်တော့မှဝအောင်မဖုံးပြအောင်အိဒါမစ္စည်းဒုက္ခပေးချက်နောက်ဆုံးတရားထုတ်တရားရပါတယ်ယဟန္တာဖြစ်ယဟန္တာဖြစ်သည့်တိုင်အောင်လည်းမဟောဘူးနောက်ဆုံးပရိနိဗ္ဗာန်ဆံမဲ့နေ့ရှင်မြတ်ကြီးကလည်းသူ့တစ်ပတ်သူကြည်နေပုံရပါတယ်အဲတော့ဘာလို့လဲဆိုတော့ကဲသူတစ်ပတ်ခေါ်ပြီးတော့ဆုံးခံကြွားသူ့ရဲ့အကုသိုလ်ကအဲ့ဒီတိုင်အောင် ဆုံးဆံကြတော့ရှင်သာရိပုတ္တရာကလောမဲ့လူမထားနဲ့ရှ िख ိုးမဲ့လူတော့မရှိဘူးလေအဲ့တော့ရှင်သာရိပုတ္တရာဘာလို့ရလဲဆိုကဲကဲငါတို့ပဲမင်းသွားဒီမျိုးထဲမှာရှိတဲ့ဆုံးသဆရာတော်မင်းအဲ့ကိုသွားနေချေပေါ့ငါဘာနေငါပဲဆုံးခံသူထွက်သွားမှတရားဓမ္မတွေခိုင်ခါရှင်သာရိပုတ္တရာကြွပါဗျာဆုံးကကြလူကြတန်းကြတယ်အဲ့တော့ရှင်သာရိပုတ္တရာကလိုမြတ်ကြဆုံးလေးတွေပါလေးတွေရလာတဲ့ခါမှာ သူဒီသွားပုတ်ခိုင်းတယ်ပုတ်ခိုင်းတဲ့လူကဟိုမှာလမ်းစားပြစ်လိုက်တာလို့ မေ့ပြီးတော့တခြားသေးသွားတာသူ့မှာမစားရဘူးဟိုမှာဇေယကထိုင်ဆောင်အရှင်သာရိပုတ္တရာကတော်မြတ်တရားဟောပြီးပြန်လာမေးတော့ဘယ်နဲ့တော့ဆုံးဝရလားမှန်ပါဗျာဒီနေ့တော့နောက်နေ့တွေတော့ຢာကောင်းရပါလေဒီနေ့တော့မစားသေးဘူးအဲကျွန်မကြည့်လိုက်တော့ချိန်ကရှင်သာရိပုတ္တရာကတော်မြတ်ရတဲ့ဆွမ်းစားပြီးတရားဟောတာတွေပါပါမှာပေါ့ဗျာအချိန်ကကြည့်လိုက်တော့လွန်းနေပြီ လွန်းနေတော့ဘာလုပ်လဲတာဝတိမြို့ဒီကောသလမင်းရှိတာပေါ့ဗျာကောသလမင်းနန်းတော်ကြွားတယ်ရှင်မြတ်ကြီးကြွားလာတွေ့တော့ဟိုကလည်း12နာရီကျော်နေမိုးလွဲတဲ့ချိန်ကစတုပတိတွေလှူလိုက်တာဒီတပေကြီးနဲ့အပြည့်ဒါနဲ့ပြန်ရောက်လာပြန်ရောက်လာပြီးတော့သူ့တပည့်ကိုကြိုးရတာတပည့်တပည့်နဲ့ဆရာဆိုတာကတော့ယဟနာဖြစ်ပဲစေနှစ်ပါးလုံးကယဟနာပါပဲဂျိုးသေးလေးစားတော့မဖုံးမရဘူး ဘုံဘေးငါရှင်ငါကင်ထားမယ်ရှင်သာရိပုတ္တရာတပည့်ကိုလက်နဲ့ကင်ထားတယ်မင်းကိုပေးလိုက်တာပြအကုန်ပြောက်သွားနိုင်တယ်မှောက်ကျသွားနိုင်တယ်အဲ့ဒီလိုဒါပရိနိဗ္ဗာန်ဆံဃာနီးနေပြီဒါအဲ့ဒီမှာရှင်သာရိပုတ္တရာလက်ဒီစတုပ္ပုတပည့်ကြီးကိုကင်ထားအဲ့ဒီမှာတပည့်ကဖုံးပေးရတယ်ကောကောပြီးတော့အဲ့ဒီနောက်ဆုံးချိန်လေးမှာပဲဒါဝါဝါလေးနဲ့ဖုံပြိုင်းနေပြိဋိနိဗ္ဗာန်စံပါတယ်ပြောချင်တာအဲ့ဒီမှာ ဘုန်းကြီးတို့သောတာပန်ဆိုရင်အိတ်တာမစ္စည်းကအင်မတန်ကြောက်ရွံ့ကောင်းတယ်ကိုယ်ရတာမနာလို့လောကမှာအဖြစ်များတယ်ဘုန်းကြီးလောကလူလောကသောတာပန်မပယ်ဘူးဆိုရင်တော့ဒီသောတာပန်တော့ဘုန်းကြီးနဲ့တည်တဲ့ဘုန်းကြီးတွေတပါတော့အစုပ်ပလုတ်သောတာပန်ပဲဖြစ်ပါမယ်ဒါလိုပြောတယ်ပါဠိတော်မှာတော့ဘုန်းကြီးတို့လည်းစာပေကြည့်ပါတယ်မလေးရှားကဘုန်းကြီးတပါလည်းဘုန်းကြီးမေးဘူးလို့ဒါပြောပါပါဠိတော်မှာတော့ဓာတ်ရိုက်ပယ်တာတော့မရှိပါဘူးလို့ ဒါပေမဲ့ဒီတက္ကပညာတုတ်တို့ဒီလောကတိတ္တကယံဘုရုကြောင့်နေထောက်ဆရင်တော့သောတော်ဘာဣဒ္ဓမစ္စယပယ်မှာကောင်းမယ်လို့မပယ်ရင်တော့ဒါအပယ်ကျနိုင်တယ်ဒါတော့ဘုန်းကြီးတို့လောကသဘာဝနဲ့လည်းကိုက်ညီနေလို့ပြောတော့ပါနော်ဒီဝိညာဉ်ကျင်နည်းနဲ့တော့မဆိုင်ဘူးဒါပေမဲ့လို့ဣဒ္ဓမစ္စယလောကမှာအဖြစ်များဆုံးပြဿနာပဲဒါအခြေခံပြီးဘုန်းကြီးတို့ ဓာတုတွေလူကြအာနာတွေလူကြနော်ပစ္စည်းပစ္စည်းနဲ့ဒီစီးပွားတွေနဲ့ပြန်ရဆိုင်ရလူကြရကြဒါပဲဒီအိဒါမေဇိယအခြေခံဖြစ်တာအဲမဲ့တရားမင်းကနေပြီးတော့အိဒါမေဇိယကြောင့်ဒီတေဥနတုရံဖြစ်တာတွေရံလိုတာတွေအချင်းချင်းဆင်မပြေတာတွေဖြစ်တဲ့ဆွဲကြောင့်ဘုရားမိန်လိုက်တပါတယ်အဲတော့ဆက်မေးတယ်ဗျဘာမေးလဲဆိုရင် အဲ့ဒီအိတ်တာနဲ့မေစီယာကဘာကြောင့်ဖြစ်ပါသလဲဘုရားမြတ်စွာဘုရားမေးမြတ်စွာဘုရားအိမ်မှာဆက်ဖြေပါတယ်ပိယပိယနိဒာနံချစ်အပ်တဲ့အာယုံပုဂ္ဂိုလ်မုံအပ်တဲ့အာယုံပုဂ္ဂိုလ်တို့ကြောင့်မို့ဒီအိတ်တာမေစီယာဖြစ်တယ်ဆိုလိုတာကတော့ချစ်စရာမုန်းစရာတို့ကြောင့်နော်အိတ်တာမေစီယာဖြစ်တာပါပဲ ချစ်စရာမုန်းစရာမရှိရင်တော့အိတ်တာမရှိရမဖြစ်ဘူးပေါ့ဒါဖြေတာနော်ချစ်စရာဆိုတာကကောင်းတဲ့အရှင်အာယုံလေးချစ်စရာနှစ်သက်စရာအတူတူပဲပေါ့ဗျာကောင်းတဲ့ဆင်အာယုံတွေကောင်းတဲ့အတန်အာယုံတွေကောင်းတဲ့အနတ်အာယုံတွေကောင်းတဲ့စားစရာတွေကောင်းတဲ့အတွေ့အထိတွေဒီအာယုံတွေအာယုံကောင်းမှန်သမျှဟာဒါနှစ်သက်စရာအာယုံချစ်စရာအာယုံပါပဲ ဒီဟာအကြောင်းပြုပြီးဘုန်းကြီးတို့ကခုနအိဒါမေစီယာဖြစ်ကြတာကိုပဲပိုင်နေတာသူမပိုင်စေခြင်းကိုပဲရခြင်းတာသူ့ကိုမမြစေခြင်းဒါပဲနော်ချစ်စရာအကြောင်းကိုနော်မုန်းစရာဒီချစ်စရာညံ့နိုးစရာဒါတွေရှိနေအိဒါမေစီယာပြန်မုန်းစရာတွေမုန်းစရာအယုံမုန်းစရာပုံကိုယ်တွေရှိရင်လည်းပဲဒါအိဒါမေစီယာဖြစ်တတ်တယ် အဲ့တော့မှတ်ထားဖို့ရကချစ်စရာနှစ်သက်စရာယာကရှိနေရင်ချစ်ရတဲ့အရာချစ်ရတဲ့ပုံကရှိနေမှာပါပဲမုန်းတတ်တဲ့ဒေါသရှိနေပေါ့နော်ချစ်တတ်တဲ့လောဘရှိနေရင်ချစ်စရာနဲ့ချစ်စရာပုံကဆိုရှိနေမှာပါကိုယ်တဏ္ဍမုန်းတတ်တဲ့ဒေါသရှိနေ မုန်းစရာနဲ့မုန်းစရာပုံကဆိုရှိနေမှာဒါတော့တဘာဝဒီနေရာပြောရင်လောဘနဲ့ဒေါသပေါ့ လောဘဒေါသကဘုန်းကြီးတို့တဏ္ဍာမှာရှိနေသမျှမဖြစ်မလဲအိတ်တာမေစီကရှိနေမှာပဲအဲ့လိုမှတ်ထားမယ်နော်အဲတော့ခြုံပြောရင်ချစ်ချင်းမုံညင်းကြောင့်အိတ်တာမေစီကဖြစ်တယ်ဒီလိုပဲမှတ်ထားအဲတော့ဆက်မေးပါဘာကြောင့်ရာမင်းရမေးတယ်ဘာကြောင့်မြတ်စွာဘုရားချစ်ချင်းမုံညင်းဟာဖြစ်ပါသလဲဘုရားဆက်ဖြစ်ပါအကြောင်းကျိုးတွေနဲ့ဆက်ဖြစ်တယ်နော် ဘာကြောင့်လူတွေကတယောက်နဲ့တယောက်အဆင်မပြေရန်လိုကြရန်များကြတယ်လဲအိဒါမစီယာကြောင့်အိဒါမစီယာဘာကြောင့်ဖြစ်တယ်လဲချစ်ဆရာမုန်းစရာကြောင့်ဖြစ်တယ်ချစ်ဆရာမုန်းစရာဘာကြောင့်ဖြစ်တယ်လဲဘာကြောင့်ချစ်ချစ်ချင်းမုန်းချင်းတွေဖြစ်ကြတယ်လဲစန္ဒနိဒာနံတဏစန္ဒကြောင့်ဖြစ်တယ်တဏစန္ဒရှိရင်တော့ချစ်ချင်းမုန်းချင်းဆိုတာဖြစ်မှာပဲတဏစန္ဒမရှိရင်တော့ချစ်ချင်းမုန်းချင်းဆိုတာမရှိဘူးဒီမှာစန္ဒတွေမျိုးမျိုးခွဲပြတယ်ပေါ့ဗျာ ဒီထက်ကရာဒါလေးတွေကတော့ဘုန်းကြီးတို့တုတ်ကိုဟောပြီးဆိုဒီလိုဟာတွေကတော့သိထားမှာပေါ့ဗျာဟိုတုချောင်းတွေကတော့အရေးမကြီးပေမဲ့ဒီလိုတရားလေးတွေကတော့မှတ်ထားဆန္ဒဗြဟ္မခွဲပြတာကနှမျိုးပေါ့နော်ကုသိုလ်ဆန္ဒတဏဆန္ဒဒါမျိုးနှမျိုးရှိတယ်ကုသိုလ်လုပ်လို့တဲ့ဆန္ဒလည်းရှိတယ်တခုတရားလိုချင်မှုနှစ်သက်မှုဆန္ဒမျိုးအာယုံ၅ပါးကာမဂုဏ်တရားတွေနဲ့နှစ်သက်မှု စန္ဒမျိုးဒါတဏစန္ဒခေါ်တယ်အကုသိုလ်စန္ဒတဏစန္ဒနှမျိုးဖြစ်တယ်တရားထိုင်ခြင်းနဲ့စန္ဒမျိုးဒါကုသိုလ်စန္ဒတရားနာခြင်းနဲ့စန္ဒမျိုးတရားထုတ်ခြင်းနဲ့စန္ဒမျိုးဒါကုသိုလ်စန္ဒနော်သခြင်းနာထောင်ခြင်းနဲ့ရုပ်ရှင်ကြည့်ခြင်းနဲ့ဒါမျိုးကြတော့တဏစန္ဒတကားစန္ဒကိုတကား၅မျိုးထပ်ခွဲပြန်တယ်ပရိယေတနာစန္ဒ ဒါရှာတဲ့ဆန္ဒပေါ့ရှာလို့အာမရနိုင်တဲ့ဆန္ဒတဏှာဆန္ဒပါနောက်ပရိလာဘဆန္ဒရလို့တဲ့ဆန္ဒပေါ့နော်ပရမရှာလို့တဲ့ဆန္ဒပရိယေနာဆန္ဒပရိလာဘဆန္ဒရတဲ့ဆန္ဒရလို့တဲ့ဆန္ဒ ပရိဘောဂဆန္ဒသုံးဆွဲလိုတဲ့ဆန္ဒရပြီသုံးညင်တော့တန်တီးဒီဆန္ဒသုံးတဲ့ကပိုးရှမ်းလာတိမ့်ကျင်တဲ့ဆန္ဒတိမ့်တာတယ်နောက်ဝိသစ္စနာတာဆန္ဒဟောကိုသိမ့်ထားတဲ့ပစ္စည်းများအောင်တိုးအောင်အလုပ်တွေပို့လုပ်မယ်လုံသမားတွေပို့ပေးမယ်လုံသမားတွေများလေးလေးပို့ပေးရလေးကိုယ်လုပ်ငန်းတွေကြီးပွားလေးလေးအဲအဲ့ဒီလိုပေးလို့တဲ့ဆန္ဒနော် ပြီးတော့ဆန္ဒ၅မျိုးပေါ့အဲဗြဟ္မဆန္ဒနည်းနည်းရှင်းပြမယ်ဗြဟ္မဆန္ဒဘာလဲဆိုပရိယေတနာဆန္ဒဒီအာယုံ၅ပါးအပြောအဝုန်နေပေါ့ဗျာမြင်မြင်စရာကောင်းတဲ့အစင်အာယုံနေကြားစရာအာယုံနေကောင်းတဲ့ကြားစရာအာယုံနေအတန်အာယုံနေပေါ့အစင်ကောင်းတဲ့အစင်အာယုံနေကောင်းတဲ့အတန်အာယုံနေကောင်းတဲ့အနံ့အာယုံနေကောင်းတဲ့စားစရာတွေကောင်းတဲ့အသုံးဆောင်တွေရှားလို့အမြနိုင် အများအားရှားနေကြတာပဲရှားနေတဲ့တဏှာဆန္ဒဟာပရိယေတနာဆန္ဒနော်သားအတွက်ရှားမယ်သမီးအတွက်ရှားမယ်ဘုန်းကြီးတွေလည်းမထူပါဘူးကိုเจ้าနေတเจ้าနေတเจ้าတိုးပေါင်းများပြောင်းမပြတ်ရှားနေတဲ့သဘောမျိုးရှားလို့အာမရနိုင်တဲ့ရှားနေတဲ့ဆန္ဒတဏဆန္ဒကိုပရိယေတနာဆန္ဒလို့ခေါ်တယ်။နောက်ပရိလာဘဆန္ဒဒီအာယုံ၅ပါးကာမဂုဏ်တရားတွေပေါ့သက်ရှိသက်မဲ့ ပစ္စည်းအာယုံတွေကိုလုံမသက်ရှိသမဲ့တာအာယုံသမီးအာယုံပစ္စည်းအာယုံတို့ဒါတွေကိုရလာတဲ့ခါကျတော့အာမရနိုင်ရလေလိုလေရလေလိုလေရလေလေနော်ဘုန်းကြီးတွေဆိုတချောင်းရရနဲ့နောက်တာတချောင်းရရင်လည်းလူတွေဆိုလည်းတဲ့ရင်ပိုင်တော့နှဲရင်ပိုင်ရင်လည်းရလို့အာမရနိုင်ရလေလိုလေရလေလိုလေဒါမျိုးဖြစ်တာဒါပရိလာဝစန္ဒာလို့ခေါ်တယ်။နောက်ပရိဘောဂစန္ဒာ ဒီရလာတဲ့ပစ္စည်းပစ္စည်းအာယုန်နေနော်တာသမီအာယုန်နေဒါတွေသုံးဆွဲတော်များအတူနေလို့အာမရနိုင်ပေါ့သုံးဆွဲပစ္စည်းကြသုံးဆွဲလို့အာမရနိုင်ဒီခေတ်ဆိုပုံဆိုတော်မနော်ပစ္စည်းပစ္စည်းအသက်ဆန်းနေတိတ်ပေါ်တာကွန်ပျူတာတွေခု embedded အိုင်ဖဲအာတခုတခုတခုတခုပေါ်နေတာအာမရနိုင်သုံးဆွဲလို့အသက်ဆန်းပေါ်ရင်သုံးကျင်နေတာဒါပရိဘောဂဆန္ဒပဲ ဘယ်ရာမဆိုကာဆိုလဲအသစ်ဆံပုံသုံးရင်နဲ့ဘာပစ္စည်းမဆိုသစ်ဆံပုံသုံးရင်တော့ဒါကပရိဘောဂစန္ဒာခေါ်တယ်။နောက်တန်နိတိစန္ဒာဟောပစ္စည်းပစ္စည်းတွေရလာတဲ့အခါကျတော့တိမ့်ထားခြင်းတော့ဗောဗျာ။အရင်ကတော့မြေမြုပ်ထားဖို့ပစ္စည်းပစ္စည်းတွေငွေကြေးတွေရွှေငွေတွေဒီခေတ်တော့ဗန်ထဲမှာထည့်ထားတာ။ဗန်ထဲမှာတိမ့်တာဘယ်လောက်တိမ့်ရမလဲတိမ့်ခြင်းနေတာ။ မီလီယံသိန်းကျင်နဲ့ဘီလီယံသိန်းကျင်နဲ့ထရီလီယံသိန်းကျင်နဲ့ဘလောက်သိန်းလို့နေနေအမရတထေးကြီးတွေကြည့်လိုက်ပါနော်ဘလောက်ရရရပါပဲတထေးကြီးမှာဘောတာမပုဂ္ဂိုလ်လည်းသိန်းကျင်နောက်ဝိသစ္စနစန္ဒာအလုပ်တစ်ခုလုပ်တဲ့လုပ်ငန်းကတိုးတက်လာတယ်တိုးတက်လာတော့အလုပ်သမားလာကတွေပေးရမယ်ပေးနိုင်တာပေါ့သူကသူ့လုပ်ငန်းတိုးတက်တော့အောင်မြင်တော့ပေးလို့ကိုတိုးချက်လို့ကိုအားမရနိုင်ဘူး လုံသမားများလေးပေးလေးပေးရလေးတိုးချက်လေးတိုးချက်ပေးဖို့ဝင်မလေးဘူးလုပ်ငန်းနဲ့အလုပ်သမားတွေတိုးချက်နိုင်တိုးချက်နိုင်တော့သူ့အတွက်ကြိုးမြတ်ကရှိတာဟုတ်အဲကြောင့်မို့ပေးဖို့ကံမှုသူ့လုပ်ငန်းတိုးတက်ဖို့အတွက်ပေးဖို့ဝင်မလေးတဲ့ဆန္ဒဒါဝိသစ္စနာဆန္ဒတဏဆန္ဒခေါ်တယ်အခုတရားမင်းနဲ့ပတ်သက်တဲ့ဒီဆန္ဒ၅မျိုးကတော့အကုန်လုံးမဆိုင်ဘူးဗျ ရှေ့က၃မျိုးနဲ့ပဲဆိုင်တယ်ပရိယေတနာဆန္ဒဒီအာယုန်တွေပေါ့ရကြာမင်းဆိုလဲသူပိုင်ဆိုင်တာနာပြင်းနှစ်ထပ်ဒါတွေကိုရအောင်ရှာခဲ့တယ်နော်ရှာလို့အာမရနိုင်ပရိလာဘဆန္ဒဒါတွေကိုရလာတွေကရလို့အာမရနိုင်တခုရတော့နောက်ပြတစ်ထပ်နောက်တာသူပေးမယ်ဆိုလဲရချင်ပါ ပရိဘောဂဆန္ဒသုံးလို့ဆွဲတာလည်းအာမရနိုင်နတ်တွေကြတော့ရှေ့က၃မျိုးရှာတဲ့ဆန္ဒရတဲ့ဆန္ဒသုံးဆွဲတဲ့ဆန္ဒဒီ၃မျိုးနဲ့ပဲဆိုင်တယ်နောက်တစ်မျိုးကတော့လူပြည်လူလောကနဲ့ပဲဆိုင်တာပါအဲဒါကတော့ထေကရာဖွင့်တဲ့အတိုင်းပြောတာထေကရာကတော့သူတို့ကတော့ဒီဆန္ဒနဲ့ပတ်သက်ပြီးအပြည့်စုံဖွင့်ရတော့ဘုန်းကြီးတို့ဒီ တုတ်တွေပါလေသင်ကြားတဲ့ပိုင်းပါလေဒါတွေကကုန်ပြည့်စုံလူတွေကြအကုန်လုံးဆိုင်တယ်နော်ဒီဆန္ဒ၅ပါးလုံးဆန္ဒ၅မျိုးလုံးဖြစ်တယ်နတ်တွေကြတော့အပေါ်က၃မျိုးပဲဖြစ်တယ်ရှာလိုတဲ့ဆန္ဒရလိုတဲ့ဆန္ဒသုံးဆွဲလိုတဲ့ဆန္ဒဒါပဲဆိုင်တယ်အဲ့ဒီမှာတရားမြတ်ထပ်မေးတယ်ဗာမေးလဲဆိုမြတ်စွာဘုရားဒီတဏှာဆန္ဒကဘာကြောင့်ဖြစ်ပါတယ်ဘုရားဒါထပ်မေးတယ်အဲ့တော့မြတ်စွာဘုရားဆက်မိတ်ပါတယ်ဝိတက်ကဏိဒါနော ဝိတက်ကြောင့်ဖြစ်တယ်ကြံတွေးမှုကြောင့်ဒီတဏဆန္ဒပြန်ဖြစ်လာကြံမယ်တွေးမယ်အဲ့မှာဝိတက်နဲ့ပတ်သက်ကြံတွေးမှုဝိတက်မှုဝိတက်ဖြစ်နေတဏဆန္ဒဖြစ်တယ်ကြံတွေးမှုဝိတက်မဖြစ်ရင်တဏဆန္ဒမဖြစ်ဘူးဒါနဲ့ပတ်သက်ပြီးတော့ဝိတက်ကိုဘလို့မိန့်ထားလဲဆိုလာဘံပရိစ္ဆဝိနိစ္စယော ရမှုကိုအကြောင်းပြုပြီးဆုံးဖြတ်လိုက်တဲ့သဘောပဲတဝိတက်ကျမ်းစီစိတ်ကူးတယ်ဆိုတာဝိနည်းဆရာဝိတက်ကောဝိတက်ကောနာမစဉ်းစားဆုံးဖြတ်မှုဟာဝိတက်ပဲအဲတော့ဝိတက်ကိုဝိနည်းဆရာလို့ဆုံးဖြတ်တာဝိနည်းဆရာကဒီမှာကနှမျိုးပြောသွားတဏှာဝိနည်းဆရာဒိဋ္ဌိဝိနည်းဆရာတဏှာနဲ့ကြံစီဆုံးဖြတ်တာ တဏှာနဲ့ကြံတွေးပြီးဆုံးဖြတ်တာဟာဒါလိုချင်စရာပဲဒါနှစ်သက်စရာပဲဒီတန်လေးကတော့ကောင်းလိုက်တာဒီဟာလေးကတော့သဘောကျစရာဒီစားစရာလေးကတော့နှစ်သက်စရာလေးအဲ့လိုတဏှာနဲ့ကြံတွေးဆုံးဖြတ်တာကိုတဏှာဝိနည်းရှာလို့ခေါ်တယ်ဒိဋ္ဌိဖြင့်ကြံတွေးဆုံးဖြတ်တာကိုဒိဋ္ဌိဝိနည်းရှာလို့ခေါ်တယ်ဒါကြတော့ဟာဒါကတော့ ငါသားပဲငါသမီးပဲပုဂ္ဂိုလ်တ attva အနေနဲ့ထင်မြင်ယူဆဒိဋ္ဌိတွေကတော့အများကြီးပေါ့ဗျာဒီလုပ်ငန်းပိုင်းဆိုင်ရာနဲ့ပြောရရင်တော့ဒီပုံမှာငါတို့ကယောက်ျားမိန်းမထင်တာငါသားငါသမီးဒီလိုထင်တာငါเจ้าငါပစ္စည်းငါဥစ္စာဒီလိုထင်တဲ့သဘောပါပဲတကယ်တမ်းကျယုံနံတဘာဝပဲရှိတော့ဒါကိုဘုန်းကြီးကငါတို့ကယောက်ျားမိန်းမအနေနဲ့ထင်တာဒီလိုပဲချင်းချုပ်မှတ်ထားမယ်နော်ဒီတော့ဂျာမြတ်ဆက်မိတယ် ဝိတက်ကဘာကြောင့်ဖြစ်တယ်လဲဘုရားဆက်မေးပြန်ဝိတက်ဘာကြောင့်ဖြစ်တယ်လဲဆိုဘုရားကပပိစ္ဆာတင်ညာသင်္ခါနိဒာနောပပိစ္ဆာတင်ညာတရားတို့ကြောင့်တရားကြောင့်ဖြစ်တယ်ပပိစ္ဆာတင်ညာဆိုရင်တော့ရှိရှိဆရာတော်ကြီးတွေကတော့တန်တရားနေချက်ကြောင့်တရားသာသနာတန်တန်တရားရှေ့ရောက်တရားပေါ့ဗျာဒီတရားတွေကိုယ်တဏ္ဍာမှာရှိနေတော့ ရှေးတုန်းကပပိစာချဲ့တာတင်ညာမှတ်သားတာချဲ့ဖို့တန်တရားကိုရှေးဖို့ချဲ့ဖို့မှတ်သားတဲ့သဘောတရားပပိစာတင်ညာလို့ခေါ်တယ်အဲ့ဒါပါလေဆိုတဏှာဒိတဏှာမာနဒိဋ္ဌိပဲဒီ၃မျိုးပဲမြင်မှုကြားမှုပေါ့ဗျာမြင်တာပဲဖြစ်ဖြစ်ကြားတာပဲဖြစ်ဖြစ် အနံ့ရတာပဲဖြစ်စားတာပဲဖြစ်ဖြစ်တွေးထီတာပဲအဲ့ဒီခါမှာတိတာပဲဖြစ်ကြံတွေးစရာပဲဖြစ်ဖြစ်အဲ့ဒီပုံမှာตาရနှစ်သက်ပြီးတော့နေတဲ့သဘောမျိုးပေါ့အဲ့ဒါပါလေဆိုတာနှစ်သက်နေတယ်တဏှာပြပုံကြီးချဲ့နေတယ်ဒါကိုပြောတယ်ဟောဒါလေးကတော့ခံစားသိကောင်ဒါလေးကတော့ဒီတခြင်းနဲ့နောက်တော့ကောင်းတာပဲဒီစားစရာလေးစားရင် ကောင်းမှာကောင်းတာပဲဆိုစားကြည့်လို့ဒါလေးตาရနှစ်သက်နေတယ် ဒါလေးစားပြီးဒါလေးကြည့်ပြီးဒါလေးတွေးပြီးတော့အဲ့လိုနေချက်အတွေးနေချက်နေတော့ဒါကตายပြီးတော့ပုံကြီးချက်ตายပြီးတော့အတွေးနေချက်တာပေါ့ဒါတဏှာနဲ့နေချက်တာမာနထောင်လာပြီနေချက်တာအေးခုနပစ္စည်းပစ္စည်းတွေပြည်စုံလာပြီဒါလေးตายနှစ်သက်တယ်လို့ မာနတွေလည်းတက်လာတော့ပညာတိုင်ပညာမှန်တက်တယ်ပစ္စည်းရှိပစ္စည်းမှန်တက်တယ်အာနာရှိတော့အာနာမှန်တက်တယ်ငါလိုထင်လို့ချမ်းသာလားငါလိုသူပြင်ငါလိုသူတို့ပညာတက်ရလားဘုန်းကြီးတို့ကမ္ဘာပေါ်ငါလိုသူတို့အထုတ်တာလို့လားငါလိုသူတို့တရားရလို့လားဒီလိုမာနတွေနဲ့ထောင်တာပေါ့ဗျာအဲ့ဒါကိုမာနနဲ့ချဲ့တယ်တန်တရားရှိအောင်မာနနဲ့ချက်တွေးနေတယ်ဒါမျိုးပြောတော့ ဒိဋ္ဌိနဲ့ချဲ့တယ်ဆိုတာကတော့ပုဂ္ဂိုလ်တ attva အနေနဲ့ထင်မှတ်တော့ဟောဒါငါသားပဲဒါငါသမီးပဲဒါငါထခန္ဓာကိုယ်ပဲအစာရည်ပေါ့အဲ့ဒီပုံမှာယုံဉာဏ်တရားတွေပေါ်မှာငါသူတစ်ပါးယောက်ျားမိန်းမထင်မှမြင်မှပြီးတော့ပုံကြီးချဲ့နေပြီးတော့တန်တရားရှိအောင်ချဲ့နေတွေးနေအဲ့လိုမျိုးမှတ်တာအဲ့တော့မြင်ရကြားတာတွေကိုပြန်စဉ်းစားတိုင်းစဉ်းစားတိုင်း လိုချင်နှစ်သက်ဆရာအနေနဲ့ကြံစီဆုံးဖြတ်မှုဝိတက်ဖြစ်တယ်ဒီလိုမှနော်မြင်တရားတွေကြားစရာတွေပြန်စဉ်းစားမယ်တွေးမယ်တွေးနေလိုချင်နှစ်သက်ဆရာအနေနဲ့ထင်ရင်လိုချင်နှစ်ဆက်နှစ်သက်ဆရာအနေနဲ့ဝိတက်ဖြစ်တော့မန်တက်ပြီးတော့လေဝိတက်ဖြစ်တာပဲပြီးတော့ငါသူဘာယောက်ျားမိန်းမပုဂ္ဂိုလ်တ attva အနေနဲ့လည်းထင်ပြီးတော့လေဝိတက်ဖြစ်တာပဲအဲပြောရရင်တော့ ဒီတဏှာဒိဋ္ဌိမာန၃မျိုးပပိစတရား၃မျိုးကြောင့်မို့ဝိတက်ဖြစ်တယ်လို့မှတ်ထားပါမယ်ဝိတက်ဆိုခုနကြံတွေးဆုံးဖြတ်မှုပါပဲတဏှာဒိဋ္ဌိမာန၃မျိုးပပိစတရား၃မျိုးကြောင့်ကြံတွေးမှုဝိတက်ဖြစ်တယ်ဒီကြံတွေးမှုဝိတက်ကြောင့်မို့ဘာဖြစ်လဲခုနလိုခြင်းနှစ်သက်တဏှာဆန္ဒဖြစ်တယ်အကြောင်းကျိုးပါပဲတဏှာဆန္ဒကြောင့်မို့ ချစ်စရာမုန်းစရာလို့ထင်လာတယ်ချစ်စရာမုန်းစရာလို့ထင်တဲ့အတွက်အိတ်တာမစ္စရာဖြစ်လာအိတ်တာစီမစ္စရာဖြစ်တဲ့အတွက်ဘုန်းကြီးတို့လူတွေနတ်တွေတတ္တဝါတွေကိုအလိုမကြမနဲ့ဆင်းရဲနေရတာဒုက္ခဖြစ်နေတာခုနတရားမြင်ဒါပဲနော်လူသိမှသိတော့မှဆိုတော့မသိချင်ဘူးပေါ့ဗျာဒီပစ္စည်းတွေလက်လွတ်ဆုံးဆုံးရှုံးမှကြောက်အလိုမကြဖြစ်နေအိတ်တာမစ္စရာအဲတော့ ဒီဆင်းရဲဒုက္ခတွေကကင်းကျင်ရင်အိတ်တမေစီရဲ့ကြောင့်တ attva တွေကဒါလိုမကြတဲ့စိတ်ဆင်းရဲကိုဆင်းဒီဆင်းရဲတွေကင်းကျင်ရင်မူရင်းအကြောင်းဖြစ်တဲ့ခုနနောက်ဆုံးမူရင်းအကြောင်းကလည်းပပိစတရားပဲဒါတွေကိုပယ်နေအောင်ဘုန်းကြီးတို့ကျင့်ပပိစတရားဆိုပါလေတဏဒိဋ္ဌိမာနတဏမာနဒိဋ္ဌိကြိုက်တယ်လို့ပြောပါဗျာဒါတွေပယ်အောင်ကျင့်ရမှာပဲပြန်ပြောမယ်နော် ဒါတွေကဘာလဲတန်တရားကိုရှိအောင်အကျဲချက်တတ်တဲ့ချက်ထွင်တတ်တဲ့တရားပေါ့အဲ့ဒီတန်တရားတွေကိုရှိအောင်ချက်ထွင်တတ်တဲ့တရားတွေကိုယ်တဏ္ဍာမှာရှိနေတနည်းအားဖြင့်ပြောရင်လောဘတဏမာနဒိဋ္ဌိတွေကိုယ်တဏ္ဍာမှာစွဲထားမယ်ချက်နေမယ်ဆိုရင်တော့ကြံတွေးကြံစီမှုတွေဖြစ်လာ အဲ့ဒီလိုကြံတွေးမှုတွေဖြစ်လာရင်ဘာဖြစ်လဲအဲ့ဒီအာယုံကိုနှစ်သက်တာနှစ်သက်မှုလိုလားမှုတွေဖြစ်လာရင်ဘာဖြစ်လဲချစ်စရာမုန်းစရာအနေနဲ့ဖြစ်လာချစ်စရာမုန်းစရာအနေနဲ့ဖြစ်လာရင်ဘာဖြစ်လာလဲမနာလိုမှုဝန်တုံမှုတွေဖြစ်လာမနာလိုမှုဝန်တုံမှုတွေရှိနေရင်ဘေးအန္တရာယ်မျိုးစုံတွေ့တာပဲချင်းချင်းအဆင်မပြေမှုတွေလက်နဲ့အန္တရာယ်တွေမျိုးစုံပေါ့ အဲ့ဒီအန္တရာယ်တွေတွေ့ရပြီစိတ်ဆင်းရဲကိုယ်ဆင်းရဲတဲ့အန္တရာယ်တွေကြုံရပြီဆိုရင်ခုနအန္တရာယ်မျိုးစုံကြုံရပြီဆိုရင်တော့ဆင်းရဲဒုက္ခတွေကြုံတော့တာပါပဲအဲ့တော့ဒီဆင်းရဲဒုက္ခတွေကင်းကျင်ရင်မူရင်းအကြောင်းခုနတဏှာဒိဋ္ဌိမာနဆိုတဲ့ပပိစာတရားတွေချုပ်ငင်းအောင်ကျင့်ရမယ်လို့ဖေရဒါဟောလို့ရင်းပါကျင့်ရမယ်လို့ဒီလိုမိန်လိုက်တာပြီးတော့တရားမင်းကြီးကဗာဆက်မေးလဲ မြတ်စွာဘုရားတဲ့တဏှာဒိဋ္ဌိမာနဆိုတဲ့ပပိဇာတရားတွေချုပ်ငင်းအောင်ဘယ်လိုကျင့်ရမှာလဲဘုရားအဲ့ကြမှာဝေဒနာလာတာဝေဒနာရှုနေရဒီမေးဝကြပါလာလဲဆိုတကယ်အလုတ်ပိုင်းကိုမေးတော့တာပေါ့ဗျာအဲ့တော့ဘာမေးလဲဝိပဿနာဘယ်လိုကျင့်ရမှာလဲဝိပဿနာကျင့်ကြောင်းအရိယာမတိရမယ် တော့ရိယာဒီမက်တွေရောင်ဘယ်လိုကျင့်မလဲဒါမေးတာပါပဲအဲတော့လိုရင်းချုပ်ကပါလဲခုနတဏဒိဋ္ဌိမာနဆိုတဲ့ပပိစာတရားတွေမဖြစ်အောင်ချုပ်ငင်းအောင်ဘယ်လိုကျင့်ရမှာလဲမြတ်စွာဘုရားဒီလိုမေးတာပါအဲ့ဒီမှာဝေဒနာက၃မျိုးပေါ့နော်ဒီနတ်နတ်လောကကြတော့ကိုဆင်းရဲတဲ့ဒုက္ခဝေဒနာမရှိဘူးစိတ်ဆင်းရဲတဲ့ဒေါမနတာဝေဒနာပဲရှိတယ် ကိုချမ်းသာတဲ့ဒုက္ခဝေနာကိုသူတို့မတွေ့ရဘူးဗျာဒီကစိတ်ချမ်းသာတဲ့အမျိုးကိုသူကအဓိကထားပြောတယ်ဒီထဲမှာဒီတော့မှာနော်ဥပေက္ခဝေနာရဲ့အဲ့မှာဟောသွားတာတော့ဒီမှာတော့တစ်ခါတစ်ခါမှတော့သောမနတဝေနာကိုဇံပိုင်းကျတော့ဒုက္ခလို့သုံးတာရှိတယ်နော်ဒီမှာတော့သောမနတဝေနာဒေါမနတဝေနာဥပေက္ခဝေနာဒါမျိုးသုံးမျိုးမှတ်ထားတယ်မှတ်ထားမယ်နော်ဝမ်းသာတယ်ဒါသောမနတဝေနာ စိတ်ဆင်းရဲတယ်စိတ်ညစ်တယ်ဒါဒေါမနတာဝေနာချမ်းသာတယ်လည်းမဟုတ်ဘူးစိတ်ဆင်းရဲတာလည်းမဟုတ်စိတ်ချမ်းသာတာလည်းမဟုတ်ဒီလိုတာမန်ခံစားမှုလည်းရှိတယ်ဒါဥပ္ပခဝေနာပေါ့အဲ့တော့ဝန္တာရာနှစ်မျိုးရှိတယ်သောမနတဝေနာနှစ်မျိုးရှိတယ်မိဝဲတဲ့နဲ့သောမနတဝေနာမမိဝဲတဲ့နဲ့သောမနတဝေနာဘုရားအဲ့လိုခွဲဟောတယ်ဒေါမနတဝေနာလည်းမထူးဘူး စိတ်ဆင်းရဲတယ်စိတ်မချမ်းသာတယ်ဒီစိတ်မချမ်းသာတဲ့ဒေါမနတဝိညာဉ်မှာလေမိဝဲတဲ့နဲ့ဒေါမနတဝိညာဉ်မမိဝဲတဲ့နဲ့ဒေါမနတဝိညာဉ်ဒီလိုရင်မှတ်မယ်ဥပိ္ပခဝိညာဉ်မှာလေအဲ့လိုနှမျိုးမှာမိဝဲတဲ့နဲ့ဥပိ္ပခဝိညာဉ်မမိဝဲတဲ့နဲ့ဥပိ္ပခဝိညာဉ်နော်ဒီတော့မှာတော့ဝိညာဉ်၃မျိုးဒုက္ခနဲ့ဒုက္ခခဏဖယ်ထားမယ်နော်နော်ဒီတော့ဘာမှတ်မလဲဆိုတော့ ဒုဒေါမနတဝိနာသောမနတဝိနာဒါကြရပြောသောမနတဝိနာဒေါမနတဝိနာဥပေက္ခဝိနာစိတ်ထဲမှာဝမ်းသာနေသောမနတဝိနာစိတ်ဆင်းရဲမှုတွေဖြစ်နေဒေါမနတဝိနာစိတ်ချမ်းသာတယ်မဟုတ်ဆင်းရဲစိတ်ဆင်းရဲတာလည်းမဟုတ်တာမန်လေးဖြစ်နေညာတော့ပြင်ဒီလောက်ပိုင်းမှာတော့တိမ်မွေးတဲ့ပိုင်းလေးတွေကျတော့ချမ်းသာတယ်မဟုတ်ဆင်းရဲတာလည်းမဟုတ်ဒါမျိုးတွေတွေ့လို့စိတ်ချမ်းသာနေတာမဟုတ်စိတ်ဆင်းရဲတာမဟုတ်တိမ်မွေးတာမဟုတ်ဒီအရုံး တိမ်မွေ့နေဥပ္ပခသဘောပဲပြောချင်တာတော့ချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်မထင်ရှားတဲ့ခံစားမှုအခိုက်အတန့်မျိုးဥပ္ပခဝင်တာပဲအဲ့လိုမှတ်ထားတယ်အဲတော့မြတ်စွာဘုရားကခုနကမိန်နာသူလျှောက်တာပါလေတဏဒိဋ္ဌိမာနဆိုတဲ့ပပိစ္ဆာတရားတွေချုပ်ငင်းအောင်ဘယ်လိုကျင့်ရမလဲဖျားလို့လျှောက်တယ် ပထမဘယ်လိုမှမလဲဝေဒနာ၃မျိုးကိုမိဝဲတဲ့နဲ့ဝေဒနာမမိဝဲတဲ့နဲ့ဝေဒနာဒီလိုမှတ်ထားအဲတော့ဘယ်လိုဝေဒနာပဲဖြစ်ဖြစ်မိဝဲတဲ့နဲ့ဝေဒနာပဲဖြစ်ဖြစ်မိဝဲတဲ့နဲ့ဝေဒနာပဲဖြစ်ဖြစ်ဖြစ်ပေါ်လာရင်မမိဝဲတဲ့နဲ့ဝေဒနာဆိုဘာလဲဆိုကုသိုလ်ဖြစ်မဲ့ဝေဒနာမျိုးပေါ့နော်အကုသိုလ်ဖြစ်မဲ့ ဝေဒနာမျိုးကမမိဝဲသိတဲ့ဝေဒနာပဲကုသိုလ်ဖြစ်စေတတ်တဲ့ဝေဒနာမိဝဲသိတဲ့ဝေဒနာပဲနော်အဲတော့ဝေဒနာကျင့်တဲ့အခါမှာခုနမိဝဲသိတဲ့ဝေဒနာမျိုးဖြစ်အောင်ကျင့်ဒါပဲသူ့ရဲ့အဖြေရတော့နော်မိဝဲသိတဲ့ဝေဒနာပါလေဘယ်ဝေဒနာပဲဖြစ်ဖြစ်ဒုက္ခပဲသောမနတာပဲဖြစ်ဖြစ်ဥပ္ပခပဲဖြစ်ဖြစ်ဒေါမနတာပဲဘာဝေဒနာဖြစ်ဖြစ်ကုသိုလ်ဖြစ်မယ်ဆိုဒီဝေဒနာအကုသိုလ်ဖြစ်မယ်ဆိုဒီဝေဒနာမျိုးရှောင် ဒေါမနတဝိညာဖြစ်ဒေါမနတဝိညာဖြစ်ဥပ္ပခါဖြစ်ကုသိုလ်ဖြစ်မယ်ဆိုဒီဝိညာမျိုးမှီဝဲဒါကြောင့်ဘုန်းကြီးတို့ဒီတရားစခန်းစာမှာပြောခဲ့တယ်နော်ဒီတို့ဒီတရားစခန်းတွင်မှာကုသိုလ်ပဲဖြစ်เสียရမယ်အကုသိုလ်မဖြစ်เสียဘူးဒိဋ္ဌံပြီးလို့ဆိုဘုန်းကြီးဒါကိုခြေခံပြောပါနော်ဒီဝိညာမှတ်တဲ့အခါမှာဒီတော့ရလို့ရင်ချုပ်တာဒါပဲပပိစတရားချုပ်ငိမ့်အောင်ကျင့်ရင်ဘယ်လိုကျင့်မလဲမမီဝဲတဲ့ ဝေဒနာကိုရှောင်အကုသို့ဖြစ်စေတတ်တဲ့ဝေဒနာမျိုးကိုရှောင်ပေါ့အကုသို့မဖြစ်အောင်ကျင့်ပေါ့ဘာဝေဒနာပဲဖြစ်ဖြစ်ကုသို့ဖြစ်အောင်ဝေဒနာတွေမှတ်တက ကုသို့ဖြစ်အောင်ကျင့်ကုသို့ဝေဒနာဖြစ်အောင်ကျင့်ကုသို့ဖြစ်စေတတ်တဲ့ဝေဒနာမျိုးဖြစ်အောင်ကျင့်ဒါပဲလိုရနော်ဒါတွေဖြည်းဖြည်းချင်းပြန်ပြီးတော့ရှင်းအောင်ခုနလေးပဲပြန်ပြောမယ်နော်ဒါဒီနေ့ဒီလောက်ပဲပြောမယ်ဒီတော့က ဒီကကိုနောက်ပိုင်းဘုန်းကြီးတို့နောက်ရနောက်ရကြီးညာထားတာတွေကဂိရိမန္တနာသုတ်စိတ်တနုပန္နာဘာနာတင်ညာနာဗိတိတိတင်ညာကဒါကြီးတော့ပြောစရာမရှိဘူးထိုက်လျောက်တော့ပြောစရာရှိတယ်ဒီနေ့ဒီတစ်ပတ်ကဘုန်းကြီးကဒီတက္ကပညာတုတ်မှလာတဲ့ဝေဒနာ ရှုမှတ်တဲ့နည်းကိုအဓိကထားပြောချင်တာနော်ဒါလေးထပ်ပြောမယ်နော်တရားမင်းညာနောက်ဆုံးအချုပ်ကဘာမေးလဲတဏှာဒိဋ္ဌိမာနဆိုတဲ့ ပပိစာတရားတွေချုပ်ငင်းအောင်မဖြစ်အောင်ဘယ်လိုကျင့်ရမှာမလဲဖရာလို့ဒီလိုလျှောက်တယ်ဒါကဝိပဿနာဘိုင်းနဲ့မညံဖုန်ညာရအောင်ဘိုင်းဘယ်လိုကျင့်ရမလဲဆိုတဲ့မေးတာဝိပဿနာဘယ်လိုအထောမလဲအရိယာမညံဖုန်ညာရအောင်ဘယ်လိုကျင့်ရမလဲဒါမေးတာဒီတော့ဝေဒနာတွေကပါလေမိဝဲတဲ့ဝေဒနာမမိဝဲတဲ့ဝေဒနာနှမျိုးရှိတယ် ဒီဝေနာတွေမှာလည်းဒီသုံးပါပါလေသောမနတဝေနာဒေါမနတဝေနာဥပေက္ခဝေနာ သောမနတဝေနာဆိုတော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာတွေဖြစ်နေဝမ်းမြောက်ဝမ်းသာခံစားနေဒေါမနတဝေနာဆိုစိတ်ဆင်းရဲကိုဆင်းရဲတွေစိတ်ဆင်းရဲဖြစ်နေတဲ့ဝေဒနာမျိုးပါခုနတရားမင်းကြီးပေါ့သူပစ္စည်းတွေဆွန့်လို့ရတော့မယ်သူသေတော့မယ်သူပစ္စည်းတို့တခြားလူကတိမ့်ပိုက်သွားတော့မယ်ဒါစိတ်ဆင်းရဲဖြစ်စိတ်ဆင်းရဲဖြစ်ဥပေက္ခဝေနာဥပေက္ခဝေနာဆိုတော့က သောမနတဝမ်းမြောက်ဝမ်းသာတာလည်းမဟုတ်ဘူးဒီခံစားမှုကဥပိ္ပခာအဲသောမနတဝမ်းမြောက်ဝမ်းသာမဖြစ်ဘူးဒေါမနတစိတ်ဆင်းရဲနေတဲ့ခံစားမှုမျိုးလည်းမဟုတ်ဘူးအဲ့ဒီနှစ်ခုဒုက္ခလည်းမသောမနတလည်းမထင်ရှားဒေါမနတလည်းမထင်ရှားတဲ့အခြေအနေကာလမျိုးဥပိ္ပခာဝင်တာပဲတနည်းအားဖြင့်ပြောရင်ခုလက်တွေ့ဘဝနဲ့ပြောရင်ဝင်လေထွက်လေလေးမှတ်တယ်တိတ်မွေ့တဲ့အခြေအနေလေးပဲ သိဝိဒါရချမ်းသာတယ်လည်းမဟုတ်ဘူးလေဆင်းရဲတာလည်းမဟုတ်ဒါမျိုးဝိပဿနာပိုင်းရှုတော့လည်းဒီတိုင်းပါပဲတခါတခါကျတော့ဟိုဒုက္ခဝေနာခံစားနေရလည်းမဟုတ်ဒုက္ခဝေနာခံစားနေမဟုတ်တမ္မာမဲ့တိမ်တိမ်မွေ့မွေ့ရာလေးတွေတွေ့လို့ကြားလာရင်ဒီယုံနံတရားတွေတိမ်မွေ့လာရုပ်တရားတွေတိမ်တိမ်မွေ့မွေ့လေးတွေ့တယ်အဲ့ဒီခိုက်တံမျိုးကိုဆိုလိုတယ်အဲ့ဒီလိုဒုက္ခဝေနာပဲသောမနတဝေနာပဲမှတ်မှာဓမ္မတော့ များသောအားဖြင့်ဒေါမနတဝိညာတွေ့တာများပါတယ်ဒီဒေါမနတဝိညာမှတ်တဲ့ခါကျတဲ့အကုသိုလ်မဖြစ်အောင်မှတ်ကုသိုလ်ဖြစ်အောင်မှတ်အကုသိုလ်မဖြစ်တဲ့နေရာတော့လောဘဒေါသမဖြစ်အောင်မှတ်ပေါ့ဗျာခြုံပြောရင်တော့များသောအားဖြင့်မှတ်နေရလောဘစိတ်နဲ့မှတ်မယ်ဒေါသစိတ်နဲ့မှတ်ဒါအကုသိုလ်ပါနာပဲအကုသိုလ်ပါနာပဲလေအဲ့ဒီလောဘဒေါသမဖြစ်တဲ့နည်းနဲ့မှတ်တောင်ကြိုးစားမှာနော်ဒါလိုရင်ချုပ်ပဲ ဥပေက္ခဝေဒနာလည်းဒီတိုင်းပဲဘယ်ဝေဒနာရှုရှုအကုသိုလ်မဖြစ်အောင်ရှုကုသိုလ်ဖြစ်အောင်ရှုဒါမျိုးမှလည်းနော်လိုရီချုပ်ကဒါပဲအဲ့တော့ဒါလေးတွေပြန်ချုပ်ပြောမယ်နော်ဒီနေ့ပြောခဲ့တဲ့တရားတွေကသူကအကျော်ပထမအကြောင်းကျိုးဆက်ဆက်မှုလေးတွေနဲ့ပြောမယ်နော်ဗဗိစာတရားကြောင့်တဏှာဒိဋ္ဌိမာနကြောင့်မို့ ကြံတွေးတဲ့ဝိတက်တွေဖြစ်တယ်ကြံတွေးဆုံးဖြတ်တဲ့ဝိတက်တွေကြောင့်မို့လိုချင်နှစ်သက်တဲ့တဏှာဆန္ဒဖြစ်တယ်ဒီတဏှာဆန္ဒကြောင့်မို့ချစ်စရာမုန်းစရာတွေဖြစ်လာတယ်ချစ်စရာမုန်းစရာတွေကြောင့်မို့အိတ်တာမေစီယာဖြစ်တယ်အိတ်တာမေစီယာဖြစ်ခြင်းကြောင့်တတ္တဝါတွေလူတွေနတ်တွေမှာဘာဖြစ်လဲသူအလိုမကျဆင်းရဲနေရတယ် ဒီဆင်းရဲတွေကကင်းလွတ်ခြင်းမူလအကြောင်းဖြစ်တဲ့မူရင်းအကြောင်းဖြစ်တဲ့တဏှာဒိဋ္ဌိမာနဆိုတဲ့ပပိစာတရားကိုပယ်အောင်ကျင့်ရမှာပဲဒါပဲလုံရင်ပယ်အောင်ဘယ်လိုကျင့်မလဲဖေဖေဟောတရားမင်းကမေးတယ်မေးတဲ့အခါကျတော့နော်ဝေဒနာတွေဟာနှစ်မျိုးပေါ့မိဝရတဲ့ဝေဒနာမမိဝရတဲ့ဝေဒနာဒီလိုဖြေသွားတယ် မမီဝဲရတဲ့ဝေဒနာမျိုး ရှောင်မိဝဲတဲ့ဝေဒနာမျိုးဖြစ်အောင်ကျင့်မမီဝဲတဲ့ဝေဒနာမျိုးဆိုတာဗာလေအကုသိုလ်ဖြစ်စေတတ်တဲ့ဝေဒနာမျိုးပေါ့အကုသိုလ်တွေပါနေတဲ့ရှုမှတ်တဲ့အခါမှာလောဘတွေပါမယ်ဒေါသတွေပါမယ်မောဟတွေပါမယ်ဒီလိုကုအကုသိုလ်တွေပါတဲ့ဝေဒနာမျိုးရှောင်အဲ့လိုမျိုးမဖြစ်အောင်ကျင့်ကုသိုလ်ကိုဖြစ်စေတတ်တဲ့ဝေဒနာမျိုးဖြစ်အောင်ကျင့် ဒီဝဲမှတ်ထားမယ်နော်ဒီနေ့ဒီလောက်နဲ့တော်ကြောင်းဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညံဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဖျားပေးရဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျားတာဓုတာဓုတာဓုပါဖျား